ခန်းကြီး39အငယ်1မှ9တို့ဖြစ်၍အချင်းလူသားဂောကတစ်ဖက်၌ပရောဖက်ပြု၍အရှင်သာရဖျား၏အမိန်တော်ကိုဆင့်ဆိုရမည်မှာယောရှမေရှက်တုပလပြည်တို့ကိုအစိုးရသောအိုဂောကမင်းငါသည်တင့်တစ်ဖက်၌နေ၏တင့်ကိုငါလှည့်၍တွေးဆောင်မည်မြောက်မျက်နှာမှခြီလာ၍ဤဒေလတောင်တို့အပေါ်သို့ရောက်စေမည်ထိုအခါတင့်လက်ဝဲလက်မှလေးကို၎င်း လက်ရလက်မှပြားတို့ကို၎င်းငါရိုက်၍ချစေမည်တင်နှင့်တင်၌ပါသောတပ်သားအပေါင်းတို့သည်ဣဒရေလတောင်တို့အပေါ်မှာလဲ၍တေကြလိမ့်မည်တင့်ကိုအမျိုးမျိုးသောငှက်ရဲသားရဲတို့ကြိုက်စားเสียဖို့ငါအံ့မည်တင်းသည်လွင်ပြင်၌လဲ၍တေလိမ့်မည်ငါပြောပြီဟုအရှင်သာရဖျားမိန်တော်မူ၏မာဂောကပြည်နှင့်ပင်လေကမ်းနားမှညင်ဝတ်စွာနေသောသူတို့အပေါ်သို့ မိကိုငါလွှတ်လိုက်၍ငါသည်သာရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ထိုသို့ငါ၏နာမမြတ်ကိုငါ၏လူဣဒရလအမျိုးသားတို့တွင်ထင်ရှားစေမည်နောက်တဖန်သူတို့သည်ငါ၏နာမမြတ်ကိုမရှုတ်ချရကြငါသည်ဣဒရလအမျိုး၏တန်ရှင်သောဘုရားသာရဘုရားဖြစ်ကြောင်းကိုတပန်းအမျိုးသားတို့သည် သိရကြလိမ့်မည်ဟု မိန်တော်မူ၏အငယ်၈မှ၁၆ တဖန်အရှင်သာရဘုရားမိန်တော်မူသည်ကားအမှုရောက်လေပြီပြည့်စုံလေပြီယခုနေ့ရက်သည်ငါမိမွေနှင့်ပြီးသောနေ့ရက်ဖြစ်၏ဣသရေလမြို့တို့၌နေသောသူတို့သည် ထွက်သွား၍စစ်တိုက်လက်နှင့်ဒိုင်းလွှားလေးမြန်းဒုတ်လှံများကိုခုနှစ်နှစ်ပတ်လုံးမီးရှို့ကြလိမ့်မည်ထိုကာလတွင်ဥယျာဉ်၌ထင်းမခွေ တော၌မခုတ်မလဲစစ်တိုက်လက်နှင့်တို့နှင့်မီးမွေးကြလိမ့်မည် ဖြစ်စည်းသောသူတို့ကို ဖြစ်စည်းကြလိမ့်မည်လူယူသောသူ၏ဥစ္စာကိုလည်းလူယူကြလိမ့်မည်ဟု ရှင်သာရဘုရားမိန်တော်မူ၏ထိုကာလတွင်ဣဒရေလပြည်အိုင်အရှိခရီးတော်ရာကြိုင်၌ထင်ရှားသောတင်းကျင်းကိုဂောဂအားငါပေး၏ခရီးတော်သောသူတို့သည်နှာခေါင်းကိုပိတ်ရကြလိမ့်မည်ထိုရ၌ဂောဂနှင့်သူ၏လူအလုံးရင်းရှိသမျှကို မြေ၌မြုပ်၍ထိုချိုင်သည် ဟာမုန်ဂေါဂဂျိုင်အမိဖြင့်တွင်လိမ့်မည်ဣဒရေလအမျိုးသားတို့သည်ပြည်ကိုတန်ရှင်းစေခြင်းဟာခုနှစ်နှစ်ပတ်လုံးမြေ၌မြုပ်ကြလိမ့်မည်ပြည်သားအပေါင်းတို့သည်ဝိုင်း၍မြေ၌မြုပ်သည်ဖြင့်ငါ၏ဘုံပွင့်သောထိုနေ့ရ၌သူတို့သည်လည်းကြော်စိုးခြင်းသို့ရောက်ကြလိမ့်မည်ဟုအရှင်သာရဘုရားမိန့်တော်မူ၏အယယလှဲ့လေ၍အခြားသောခရီးသည်တို့နှင့်ဝိုင်းလျက် မြေပေါ်မှကျွင်းသေးသော အသေးကောင်တို့ကိုမြုပ်၍ထိုပြည်ကိုတန်ရှင်းစေခြင်းငှာအစဉ်အမှုဆောင်သော သူတို့ကိုရွေးကောက်၍ခံထားရကြလိမ့်မည်ထိုသူတို့သည်ခொနလမကရှာဖွေကြစဉ်တွင်လှဲ့လေ၍ခยีသွားသော သူတို့သည် အသေးကောင်ဤအယိုးကို တွေ့မြင်လျင် မြေ၌မြုပ်သော သူတို့သည် ဟာမုံဂောကကြိုင်၌မမြုပ်မီတိုင်အောင်အယိုးဤအနားမှ မှတ်တိုင်ကိုစိုက်ရကြမည် ထိုအရ၌တည်သောမြို့သည်လည်းဟာမုန်မြို့ဟု၍တွင်သည်ဖြင့်ထိုတို့ပြည်တော်ကိုတန်ရှင်းစေကြလိမ့်မည်အငယ်၁၉မှ29အချင်းလူသားအရှင်သာရဘုရား၏အမိန့်တော်ကိုငှဲ့အမျိုးမျိုးတို့နှင့်မြေတရိษံခတ်သိမ်းတို့အားဆင့်ဆိုရမည်မှစီဝေး၍လာကြလောဣတရေလတောင်တို့အပေါ်၌ တင်တို့အဖို့ငါစီရင်သောရစ်ပွဲကြီးတို့အရရတို့ကစီဝေး၍အပန်းအသွေးကိုတောက်စားခြင်းဟံလာကြလောသင်တို့သည်အာကြီးသောသူတို့၏အတန်လောကီမင်းတို့၏အသွေးဘာရှံပြည်၌ဆူအောင်ကျွေးသောတိုးထီစိတ်ထီနွားလန်းဥတ္တဖတို့၏အတန်အသွေးကိုတောက်စားရကြလိမ့်မည်သင်တို့အဖို့ငါစီရင်သောရစ်ပွဲ၌စီဥကိုဝတ်စွာစားရကြလိမ့်မည် အသွေးနှင့်ရစ်မှုသည့်တိုင်အောင်တောက်ရကြလိမ့်မည်ထိုတို့စပွဲ၌မြင်းမြင်းစည်းသူရဲ့ခွန်အားကြီးသောသူစစ်တိုက်သောသူ အမျိုးမျိုးတို့ကိုဝါစွာစားရကြလိမ့်မည်ဟုအရှင်သာရဘုရားမိန့်တော်မူ၏ငါဘုံကိုလည်းတပန်းမျိုးသားတို့တွင်ငါထင်ရှားစေ၍ငါစီရင်သောတရားမှုနှင့်သူတို့၌ငါတင်သောလက်ကိုတပန်းမျိုးသားအပေါင်းတို့သည်မြင်ရကြလိမ့်မည် ငါသည်သူတို့၏ဘုရားသခင်ထာဝရဘုရားဖြစ်ကြောင်းကိုဣဒရေလအမျိုးသားတို့သည် ထိုနေ့မှစ၍သိရကြလိမ့်မည်ဣဒရေလအမျိုးသားတို့သည်မိမိအမျိုးတို့အပြစ်ကြောင့်တိမ့်သွာခြင်းခံရကြောင်းကိုတပန်းအမျိုးသားတို့သည်သိရကြလိမ့်မည်ငါကိုပြစ်မှားသောကြောင့်ငါသည်မျက်နှာလွှဲ၍ရန်သူတို့လက်သို့အပ်သဖြင့်ထိုသူအပေါင်းတို့သည်ဓာဖြင့်လဲ၍တရားကြပြီ သူတို့ညစ်ညူးသောအမှုလွန်ကျူးခြင်းအမှုတို့အတိုင်းငါသည်ပြု၍မျက်နာကိုလွှဲပြီးဤအမှုတွင် အရှင်သာဝရဘုရားမိန်တော်မူသည်ကားတိမ်သွာခြင်းကိုခံရသောယာကုပ်အမျိုးကိုငါတဖန်ဆောင်ခဲ့၍ဤဒေလာမျိုးသားအပေါင်းတို့ကိုကေမတနာသဖြင့်ငါဤနာမမြတ်အဖို့အလို့ငါစိတ်အားကြီးမိသူတို့ကို လူအမျိုးမျိုးထဲကငါခေါ်ခဲ့၍ ရန်သူနေရာပြည်တို့မှ စုဝေးစေလျက်သူတို့အားဖြင့်များစွာသော လူမျိုးတို့ရှေ့မှငါသည်ချီးမြှောက်ခြင်းသို့ ရောက်သောအခါသူတို့သည်ကြောက်စေသောသူမရှိငြိမ်ဝှစွာနေကြစဉ်တွင်ခံရဘူးသောအဆက်ကွဲခြင်းနှင့်ငါအားပြစ်မှားခြင်းအပြစ်များကို အောက်မေ့ရကြလိမ့်မည်ငါသည်သူတို့ကိုတပန်းမျိုးသားတို့၏တိမ်သွာခြင်းကို ခံစေသောကြောင့်၎င်း နောက်တဖန်နေရင်းပြည်၌စုဝေးစေ၍နေရာချသောကြောင့်၎င်းသူတို့၏ဖျားသခင်သာရဖျားဖြစ်ကြောင်းကိုသိရကြလိမ့်မည်ငါသည် ကိုဝိညာဉ်ကိုဣဒရေလအမျိုးသားအပေါ်သို့တွန်းလောင်းသောအခါသူတို့တွင်တယောက်ကိုမျှနောက်တဖန်ငါမစွန့်ပြေငါမျက်နာကိုလည်းမလွှဲဟု အရှင်သာရဖျားမိန်တော်မူ၏